အခန်းကြီး16အငယ်1မှ4ယောသအမျိုးသားတို့သည်စီးဒံပြု၍အမွေခံရသောမြေအပိုင်းခြားသည်ယော်ဒန်မြစ်နာယေရီခေါမြို့အရှိယေရီခေါအိုင်မှထွက်၍တောလန်းသို့လိုက်လျက်ဘေတလတ်တောင်တလျှောက်လုံးသွားသည်ဖြင့်ဘေတလတ်လူဆာမြို့သို့၎င်းအာခိအတယုတ်မြို့သို့၎င်းအနောက်မျက်နှာ၌ယာပသေးလီတိမြို့သို့၎င်းအောက်ဖက်ဟောရန်မြို့သို့၎င်း ဂေဇာမြို့သို့၎င်းရောက်၍ပင်လယ်၌ဆုံးလေ၏ထိုသို့ယောသဤသားမနာရှေနှင့်အေဖရင်တို့သည် အမွေခံရကြ၏အငယ်ငါမှ30အေဖရင်မျိုးသားတို့သည်အဆွေအမျိုးအလိုက်နေသော မြေအပိုင်းခြားသည် အရှိဘက်၌အာတရုတ်အာဒံမြို့မှ အထက်ဘက်ဟောရုံမြို့သို့လိုက်၍မြောက်မျက်နှာ၌ပင်လယ်နာ မိတ်မေသမြို့သို့ထွက်၏တဖန်အရှိသို့မျက်နှာပြု၍တာနက်ရှိလောမြို့အရှိမှရှောက်လျက်ယနောဟမြို့သို့၎င်းယနောဟမြို့မှ အာတရုမြို့နာရတ်မြို့ယေရိခေါမြို့သို့၎င်းရောက်၍ယော်ဒန်မြစ်၌ဆုံးလေ၏တာပွာမြို့မှ အနောက်သို့တွား၍ကာနန်မြစ်သို့လိုက်လျက်ပင်လယ်၌ဆုံးလေ၏ဤ၍ကမနာရှိအမျိုးသားတို့အမွေခံရသောမြေ၌ ဧဖရိမ်အမျိုးသားတို့အဖို့ခွဲထားသောမြို့များနှင့်တကွာဧဖရိမ်အမျိုးသားအဆွေအမျိုးအလိုက် အမွေခံရသောမြို့ရွာများဖြစ်သည်ဂေဇာမြို့၌နေသော ခန္ဒနိလူတို့ကို မနှင်ထုတ်ပဲသူတို့သည်ယနေ့တိုင်အောင်ဧဖရိမ်အမျိုးသားတို့နှင့်အတူနေ၍အခွန်ပေးရကြ၏